ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးတတလူသာသနာပြုစခန်း၌18ရက်6လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဣဒပိကဝေဘိက္ခုဣဒံဒုက္ခသစ္စာတိယတာဟုတံပပါဏာတိအယံဒုက္ခသမုရယောတိယတာဟုတံပပါဏာတိဒီလို အယံဒုက္ခនិရောဓတိယတာဝတပပါနာတိပြီးတော့အယံဒုက္ခនិရောဓကာမိနိပฏิပဒာတိယတာဝတပပါနာတိဓာတုမဟာပฏิပဒနာတုပစ္စပပပိုင်းအဲ့ဒီမှာတို့ဖွင့်ရ pero di ဘုရားသာသနာမှာရှင်းနေတဲ့ကိလေသာပေတာရေးဓမ္မမှန်များဟာ ဒီသစ္စာလေးပါးကိုအရှိအရှိတိုင်းအမှန်မှန်တိုင်းသိပါတဲ့ဒါပြောတာတဲ့နော်မှန်ပါဗျာဒီတန်ဒုက္ခန္တိယဓာတုတံပသနာတိဆိုတာဒါကတော့ဒုက္ခပေလို့ရှိရှိတိုင်းသိတဲ့ဇာတာဘုဒ္ဓပသနာတိဆိုတာလေမှန်ပါဗျာတိုင်းမှာဆိုတာသိဆိုတာရှိရှိတိုင်းသိလို့ဆိုတာဟုတ်ကလားမှန်ပါဗျာဒီအယံသမုရယောတိဆိုတာဒီဒုက္ခဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့သမုဒိယလည်း ဒါကြောင့်ဖြစ်တယ်လို့သမုဒိယကိုလည်းသမုဒိယအတိုင်းသိရမယ်ဗျာဟုတ်ကဲ့မှန်ပါဗျာဒါကនិရောဓရောအရာនិရောဓတိဒီတိုင်းပဲတင်တယ်မှန်ပါဗျာချုပ်ပြောက်မှုကိုလည်းချုပ်ပြောက်မှုတိုင်းရှိရှိတိုင်းပြီးဒီလိုတင်တယ်မှန်ပါဗျာပြီးတော့ချုပ်ပြောက်မှုကိုဖြစ်တည်နိုင်တဲ့ကျင့်စဉ်အမှန်ကိုလည်းကျင့်စဉ်အမှန်တိုင်းဒီကျင့်စဉ်သာလေတခုဒီတော်လမ်းတကြောင်ဒီတော်လမ်းကိုအရှိရှိတိုင်းမှန်မှန်တိုင်းပြီးလို့ဒီလိုပြောတာတယ်မှန်ပါဗျာဟင် ဒါသစ္စာဆောင်ပါအဖွင့်ပါလေဟုတ်ကလားမှန်ပါဗျာအဲ့တော့ဒီတို့အရှိရှိတိုင်ယထာဘူတံပဒါနာတိဆိုတာဘာပြောတာလို့ဒုက္ခကိုဒုက္ခတိုင်ပြီးလို့ပြောတာတယ်ဟုတ်ကဲ့မှန်ပါဗျာဒီအဲ့ဒီဒုက္ခဒုက္ခရှိရှိတိုင်းဆိုတာကဥပမာမကွယ်ဘူးမခံနိုင်လို့ဖြစ်တဲ့ဒုက္ခဟာဒါဒုက္ခဖြစ်ဖြစ်ပြီးဘူးလေမခံနိုင်လို့ရတယ်လေမှန်ပါဗျာဟင် အဲမခံရင်လို့ဖြစ်တဲ့ဒုက္ခဒီကနေ့ကတာမခံရင်လားနောက်ကျင်ကခံရင်လို့ရှိရင်ဘယ်လိုဖြစ်မလို့ဒုက္ခလို့ပြောဦးမလားပြောနေပါဗျာဟင်တို့အရသမားတယောက်ပြောတော့ရာအရတော့ကောင်းနေတော့တော့ဟိုဒါဒုက္ခလို့ပြောမှတင်တယ်မှန်ပါဗျာအရင်အကြနေတော့ဘာပြောလို့ညာဒုက္ခလို့ပြောအရင်အပြောပြီးတော့တစ်ခါအရင်တော့ချင်းတော့ဘာပြောမလို့ညာဒုက္ခလို့ပြော ဟုတ်ကလားဗျမှန်ပါဗျအဲ့အဲ့ဒီဒုက္ခမျိုးဟာယထာဘုဒ္ဓအရှိရှိတိတ်ပြီးတဲ့ဒုက္ခဟုတ်ကလားဟုတ်ပါဘူးဗျာကျွာထဲမှာအဲ့ဒီဒုက္ခမျိုးတွေအများကြီးဗျကိုမကြိုက်လို့ဖြစ်တဲ့ဆိုတဲ့ဒုက္ခဟုတ်ကလားမှန်ပါဗျာအဲ့ဒီဒုက္ခမျိုးကိုဆိုလိုတာမဟုတ်ဘူးတဲ့ဘုခန္ဓာမှာတကယ်ရှိနေတဲ့အရှိအရှိဒုက္ခကိုမြင်အောင်ကြည့်လို့ဒါပြောတာတဲ့ဗျာမှန်ပါဗျာဟုတ်ကလားမှန်ပါဟင်ဟင်အဲ့ဒုက္ခဒုက္ခတိုင်းမြင်အောင်ကြည့်ပြီးတော့ ဆင်းရဲတာဒုက္ခနဲ့တတိဒုက္ခဘယ်ဟာကိုပူကြည့်ရမှာလို့ဘယ်ဟာကပူစိတ်တော့ဘယ်သူဘယ်လိုတူလဲဘူးလားအဲ့ဒီဦးရဲ့ဖြစ်တဲ့ဒုက္ခနဲ့နေရဲ့ဖြစ်တဲ့ဒုက္ခဘယ်ဟာတရားကပူကြည့်လို့ကြာအဲ့ဒီတွေကခင်ဗျားတို့ရတာဘုရားဉာဏ်ရသေးဘူးနေရတဲ့ဒုက္ခကိုခင်ဗျားမြင်ပြီးပဲနဲ့ဟုတ်ကလားမှန်ပါတယ်ဒီနေဦးရဲ့ဒုက္ခတော့လူတိုင်းသိတာပေါ့ဗျာဟင်ဒါအရှိကြီးလိုက်မှမဟုတ်သေးပဲနဲ့ ကိုမခံနိုင်လို့မဟုတ်ဘူးလားမှန်ပါဗျာနေရကြတော့ကိုခံနိုင်တော့ဒုက္ခမြင်သေးလို့လားမြင်ပါဗျာဒီပြဒုက္ခနှစ်ခုလုံးကတော့ဒုက္ခတော့ဒုက္ခပဲဟုတ်တယ်မဲ့ဟင်ဟင်ဒီတို့နေဘူးလောက်လို့ဖြစ်တာနဲ့ဟိုရင်လို့မွန်းတာဘယ်ဟာကဒုက္ခလို့ပြောတော့ဟုတ်ကဲ့ဟုတ်ဗျာဒါကြည့်နေဘူးတဲ့ထွက်နေဖြစ်တဲ့ဒုက္ခနဲ့နေရတဲ့ဒုက္ခဘယ်ဟာကိုဒုက္ခတော့ဘယ်ဟာဒုက္ခတော့ ဒုက္ခတွေဒီလိုဒီလိုပြောဒီလိုပြောဒီမှာဒီကဆုံးပြီးတော့လူတာပဲဟုတ်ကြလားဟင်အဲ့တော့ဒီတို့နေဦးတဲ့ဖြစ်တဲ့ဒုက္ခကိုဒုက္ခလို့မထင်နဲ့အဲ့ဒါမခံရင်လို့ပြောတာအဲ့ခံရင်တဲ့နေရာကဖြစ်နေတဲ့ဒုက္ခကိုမြင်အောင်ကြည့်ပါလို့ပြောတာဟုတ်ကလားမှန်ပါဟင်ဒီမှာမခံရင်လည်းသွားကြိုက်ရတွေ့နေတာမဟုတ်လားမှန်ပါအဲ့ဒီကြိုက်ရတွေ့တဲ့အချိန်ကတတိလွတ်ပြီးပါန်းတယ် ဟင်တတိလွတ်တာပဲနေရာလွတ်တော့ဆိုအဲ့ဒီအကျိုင်းနဲ့တွေ့တဲ့နေရာလွတ်တာလေအဲ့ဒီနေရာမှာဒုက္ခမသိတော့ဘူးဟင်ဒုက္ခဒီအဲ့ဒီအကျိုင်းတော့ပဲခက်လာလိုက်ပါလာတာဗျဟုတ်ကလားမှန်ပါဗျဟင်ဟင်ဟိုတို့လူရပဲဟာလာတော့ဆောင်းမကလိုက်လာတာတဲ့မှန်ပါဗျလူရကလာတော့ဆောင်းမကလိုက်ဟုတ်ကလားဒုက္ခပဲဟာလာတော့ဟုတ်ကလားဟင်ဆောင်းတော့ကလိုက်လာဒီမှာတော့ဟင် ဟုတ်ကလားဗျအေးအဲ့တော့တို့ဒီဟိုဒုက္ခကဖြစ်တဲ့ဒုက္ခကိုအများဆုံးမြုံကြည့်ရမှာအဲ့ဒုက္ခဆိုတော့ကြိုက်လို့ပြောတာဟုတ်ကဲ့သူလောကီဒုက္ခမှန်တယ်ကိုကြိုက်တာဒုက္ခပြောနေတာပဲဟာဟင်အဲ့ရဓမ္မလည်းသူအရတော့ရတာဒုက္ခပြောမှာပဲဟင်ဘယ်မှာတော့သူသူကြိုက်တဲ့ဘေးလေးရှင်နေရင်ဒါဒုက္ခဒုက္ခပြောမှာမဟုတ်လားအေးအဲ့ဒီတိုင်းပေါ့ကွလောကီမှာကိုခံစားခြင်းနဲ့အာယုံကိုခံစားနေရတာကိုဒါကိုဒုက္ခလို့ထင်နေတာ အဲ့ဒီထဲမှာဒုက္ခတွေအဲ့ဒီဒုက္ခကိုမြင်အောင်ကြည့်နေတာယထာဘုဒ္ဓအရှိရှိတိုင်းနေနဲ့ညာလို့ခေါ်ပုတ်ခလာဗျာမှန်ပါဗျာအဲ့တော့ဒုက္ခမဟုတ်ဘူးဟိုဘာလို့မခံနိုင်တာဘူးဒုက္ခကတော့လူတိုင်းပြီးတာပေါ့ကွဟင်အဲ့ဒီဒုက္ခကိုဆိုလိုတာမဟုတ်ဘူးဟင်အဲ့ဒီခံနေတဲ့တွေကဖြစ်နေတဲ့ဒုက္ခကိုမြင်အောင်ကြည့်ဖို့ပြောတာဟုတ်ကလားဗျာမှန်ပါဗျာဟင်အဲ့တော့ခင်ဗျားကတတိဗျာကဒုက္ခကြီးတော့ လာပြောင်းပြီသူကတော့ပြောဒီစေလာညမတော်နိုင်ဘူးလားတကားပွင့်ကြတဲ့အိမ်နိုင်ဘူးလားဟင်ဟုတ်ကလားအဲ့တတိယပဲတော့ညာကြီးတော့မသွားနိုင်ဘူးလားကြောက်တယ်လေဟင်တကားပွင့်နေရလားကဲဘယ်လိုကြည့်တော့ကဲဆုံးလားဘယ်လိုလဲသူလူပြရတာလေကဲဘယ်လိုလဲ မတူတာကြီးဘာလို့လူရတော့လဲတုံးလုံးလူတာကဟေးညမဖင်းသားကရွယ်ယူကူပေါက်လျှောက်သွားနေတယ်တထင်းသွားနေဟင်ကိုဘယ်လိုမျိုးမရုံးကြမိမိတွေကြားရအမရှိပါဆိုတော့ဟုတ်ဗျာတော့မမေ့လို့မတို့ကြီးတိုင်းနေလို့လားမိမိတွေကြားရတာဒီပွားလေဟုတ်ဗျာဟင် စေရဒုက္ခနဲ့တတိဒုက္ခကြောင့်ပါလို့ရတာလည်းများတော့တောင်းနေရမှာလို့ဟင်ပြီးတော့နေရရှိသေးလို့လားဟင်ဟုတ်ကလားဟဲ့အဲ့ဒါတို့ဘာတို့လူချမ်းသာနာချမ်းသာအဲ့ဒါတွေလည်းဒုက္ခဟင်ကိုခံရလို့ဒုက္ခတင်နေတာဟုတ်ကလားဟဲ့မှန်ပါပါဟင်ကိုခံရလို့ဒုက္ခတင်နေတာအဲ့တော့တို့ဒီသမင်းလေးတစ်လုံးစားတော့တို့တော်လူလည်းသမားနဲ့ပြောရင် တပူရလာမှာစားမယ်ထမင်းကလို့ကနေုံလာတော့ပါရတို့သွားမယ်မှန်ပါဟုတ်ကဲ့မှန်ပါပြီးတော့ပါဇက်ကစားမယ်ကိစ္စကိုလေရောချီရောကိုလို့ရမယ်ဟင်မှန်ပါဟင်အဲ့ဒါကြမဟောတို့တပူရဲမှာထမင်းတလို့စားအဲ့ဒီထမင်းတလို့ကသူ့ကြီးလဲဝင်သလားဟိုတို့ဦးရဲဟာကိုတို့ခုမပြရဘူးလား ပဒံများအားကိုနေမပေးရဘူးလားအဲနေပြီးတော့ခုနမြော့မပေးရဘူးလားဖေးမပေးရဘူးလားခါမပေးရဘူးလားခွမပေးရဘူးလားဝါမပေးရဘူးလားကျေးပါကျေးအဲ့ဒါဒီချမ်းသာတာလားဟင်ဟုတ်ရဟင်အဲ့ဒုက္ခတွေပဲလေဟုတ်ပါဒါလေးဒါလေးတို့တခါဝါလေးတခါမြူလေးလား အဲ့တခါမျိုးအတွက်ကိုသူဘလောက်ဒုက္ခခံရတယ်မယုံမှားရခံရမယ်တတူလည်းဓမ္မသိပါလိမ့်မယ်ဟင်လည်းဓမ္မအရုံးသိပါတယ်ဟုတ်ကလားဗျတို့တဘူတွေသားမယ်ထမင်းတလုံးလေးမယုံလားတော့ကားရမိမှုရတာဗျဟုတ်ကြီးလားဟင်အဲ့ဒါမှတဘူတွေတလုံးသားရဗျတလုံးသားရတယ်ဒီပစံကလေးရတာခံမို့ရအတွက်ခြီလည်းမနေနိုင်ဘူးလက်လည်းမနေနိုင်ဘူးလွားလည်းမနေနိုင်ဘူးအကုန်လုံးမနေနိုင်ဘူး ကဲချမ်းသာတာလားချမ်းသာပါဘူးဟုတ်ကဲ့ဟင်ဒါကတောဒုက္ခပြောတာတောဒုက္ခကရှစ်လရှိတာမျိုးဒုက္ခကဘယ်နှလားလုံးပါတော်ဒီတော့ဘူးကြီးတော့ဟုတ်ကလားဗျာတော်တော်တို့ကလာကြီးကလာလို့ကဲတွေ့ရဟင်ဟင်တူတော်တို့ကရှစ်လရှိတာမျိုးကက

မစားခြင်းကဒုက္ခရတာလည်းသူစိတ်ကြောင်ရောက်တော့ဘူးထမင်းစားပြီးနောက်ကိုဒါကြီးကိုဝန်ပိုင်နဲ့တရေလုံးကိုသူ့ဘုခံပြီးလွယ်ထားမှလည်းသူရောက်တော့သူဒီနေရာလေးမှာမေ့နေသေးလားဟင်စားတဲ့နေရာလေးမေ့နေတယ်အဲ့တော့သူဒီမှာဒီရတာလေးခံနေတယ်ဒီဒုက္ခလေးပေါ်မှာတို့ကြိုက်တာလေးတွေ့နေတယ်ဆိုမိနေတာမဟုတ်လားဗျာမှန်ပါဗျာဒီတတိလို့ဒါကြိုက်တဲ့နေရာကလွတ်တယ်တဲ့ဟောဘုရားမှန်ပါဗျာ ဟုတ်ကလားမှန်ပါဗျာဟင်တော်တော်သူဟိုဒုက္ခထဲမှာရှိနေတဲ့ဒုက္ခကိုမြင်အောင်ကြည့်နေမှယထာဘုဒ္ဓံပဒနာတိယထာဘုဒ္ဓညာကိုခေါ်တယ်ဟုတ်ကလားလားမှန်ပါဒုက္ခတွေကဒုက္ခကတော့လူတိုင်းသိပြီးသားပြောမနေနဲ့ဟုတ်ကလားဗျာမှန်ပါအဲ့တော့သူအဲ့ဒီဒုက္ခသိကြလို့ရှိရင်ပါလို့ရမလို့သူငါပြီးတဲ့ဒုက္ခတဲ့ကိုတယောက်တည်းဖြစ်နေတဲ့ဒုက္ခကိုအများဆုံးစဉ်းစားပါဟင် သူများပေးတဲ့ဒုက္ခကလွယ်ပါတယ်ဒီကနေ့သူနဲ့ခွဲနေလိုက်ရင်ကင်းပါတယ်ကိုဖြစ်နေတဲ့ဒုက္ခပဲတော့ကင်းမလို့ဟုတ်ကလားဗျာမှန်ပါတယ်ဟင်ဟင်တယောက်တည်းဖြစ်တဲ့ရံရှင်ပြီးလို့ရအောင်ဗျာပြီးရလေဟင်ဟင်ဟုတ်တယောက်တည်းဖြစ်တဲ့ရံလို့ဗျာဘယ်လိုမှပြင်ပြီးလို့ရအောင်ဟင်အဲ့တော့ဒီမှာဖြစ်တဲ့ဒုက္ခတဲ့ကိုယ်ကိုယ်ကဖြစ်နေတဲ့ဒုက္ခကိုတယောက်တည်းဖြစ်နေတဲ့ဒုက္ခကိုအများဆုံးကြည်စမ်းပါ ဟုတ်ကလားဗျာမှန်ပါဗျာဟိဟိသူ့ကိုသုံးပါအများအားလဲနေတဲ့တယောက်တည်းဥမာမဲဒီကျတိုင်းတစ်ခုကိုစားခြင်းနဲ့စားခြင်းစိတ်ဟာစားမှုတဲ့စိတ်ရှိလို့စားခြင်းစိတ်ပေါက်တာမဟုတ်လားမှန်ပါဗျာစားခဲ့ဘူးရင်စားခြင်းစိတ်ပေါက်ရအဲဒီစားခြင်းစိတ်ပေါက်လို့ရင်ဒါလေးစားခြင်းစိတ်အာကြီးလာရင်ထားပြီးတော့ဒီကျသားကိုရဖို့ရကံမလို့ရဘူးလားဗျာပြုလို့ရမယ်ဗျာပြုလို့ပြီးရင်တခါ ချက်ပြုတ်ပြီးဒုက္ခတွေမခံဘူးလားဗျာအဲဒါပြီးမသားဘူးလားအေးကြိုက်ခါလေးစားရတော့တော်ပလားတော်သေးပါထပ်ပြီးလူကျုံလားအဲထပ်ကြိုးစားရတယ်ဦးမယ်ထပ်ချေရတယ်ဦးမယ်တပိဋ္ဌာသာတော်ပလားဗျာတော်သေးပါဘူးဒါလို့မဟုတ်ထပ်ဆွေးစားရတယ်ဦးမယ်ကဲတရားတိတ်တဲ့ဒုက္ခပြောနာမလားပါဘူးဟင်ဒီတရားအရေးဘယ်လိုလဲဗျာတော်မနာဘူးဗျာ တဘောပါလဲလို့တတယောက်တည်းဖြစ်တဲ့ဒုက္ခတင်တယ်မှန်ပါဗျာဟုတ်ကလားပြီးတော့တယောက်တည်းဖြစ်တဲ့ဒုက္ခမှာတို့ပဲမျိုးတို့များအတွင်းဒုက္ခနဲ့အပြင်ဒုက္ခရှိတယ်တဲ့အပြင်ဒုက္ခကိုဒီတော့မစဉ်းစားပါနဲ့အတွင်းဒုက္ခကိုများဆုံးစဉ်းစားပါမှာအပြင်ဒုက္ခကကိုယ်မှာဖြစ်တဲ့ဒုက္ခဟာတို့ပါတော့ပဲဒီနာလေးမှာပူရှိနေပူတဲ့နေရာလေးကိုအေးအောင်လုပ်လိုက်ရင်ရတယ်တင်တယ် မှန်ပါပါသိဘူးလို့မရဘူးလားရပါဘူးဒီစိတ်ယုံတစ်ခုနဲ့ပြောရင်တော့သူကဟိုစိတ်ယုံဖြစ်ဖို့ရတည်ထားတဲ့ဟာအရာမျိုးပဲရှိတယ်အပြင်ကအတွင်းကြတော့ဟိုစိတ်ယုံတစ်ခုလက်ပတ်နေတာနဲ့မတူဘူးလားအဲ့တော့ဒီမှာဖြစ်တဲ့ဒုက္ခအတွင်းမှာဖြစ်တဲ့ဒုက္ခကိုကိုယ်ကိုယ်ရဆိုလို့ရှိရင်ဒီလက်ပတ်နေတဲ့စိတ်ကြီးကကိုယ်ရတယ်လို့ပဲ သူလက်ပန်းနေတဲ့စိတ်ကြီးကိုတခါတည်းဟိုလက်ပိုင်းမတက်ကပြင်ရသလိုနဲ့တူတယ်မှန်ပါဗျာအဲ့တော့သူဖြစ်နေတဲ့ဒုက္ခကြောင့်ပြန်နေတော့အခုရမဖြစ်ဘူးလားဗျာဖြစ်ပါဗျာဟင်အဲ့တော့အပြင်ဒုက္ခကိုဒီလောက်မစင်စားပါနဲ့အတွင်းဒုက္ခကိုဉာဏ်ကိုကြည်ကားမှာဟင်အဲ့ဒါလေးပါပေါ့ပြန်နေကြရဖြစ်နေတာလေဟုတ်ကလားပြီးတော့တခါရုပ်ဒုက္ခနဲ့နာမ်ဒုက္ခနှစ်ခုရှိတယ်လေရုပ်ဒုက္ခကိုဒီလောက်မစင်စားလာမှနဲ့နာမ်ဒုက္ခကိုစဉ်းစားသမှာ ဟုတ်ကဲ့အင်းဒီလူကတော့ဘယ်ဒီနာပေါ်ပြန်ဒီနာပြင်ပြီးလို့မရဘူးလားဒီနာပေါ်ပြန်တော့ဟိုနာပြင်ပြီးလို့မရဘူးလားဒီပူရင်အရင်ဒီအောင်လုပ်လို့ရပါတယ်ဟုတ်ကဲ့ဒီတော့ချမ်းကျုံနေလို့အောင်လုပ်လို့ရပါတယ်ဟုတ်ကဲ့ပြီးပြီးတော့ရေကြာမှစိတ်ပြရင်ဖြေလို့ပြီးလို့ရပါတယ်ဟုတ်ကဲ့အဲ့ဒါသမ်းမနာဖြစ်နေရင်ဟိုကြီးတဲနေရင်အဲ့ဒီဟိုတို့ပါတော့ ပြည်ကိုစိတ်ဝင်နိုင်တဲ့ဖြေးတဲ့ရင်မရနိုင်ဘူးလားမရပါဘူးစိတ်မှာဖြစ်တဲ့ဒုက္ခကိုဘယ်လိုလုပ်ဖို့မလဲကုကြသမှာဟင်ဟင်စိတ်မှာဖြစ်တဲ့ဒုက္ခဘယ်လိုပြုမလဲဟင်ကုကြဟင်တို့ပါတော့မရပြီးတော့ပြန်ရတော့စိတ်ချမ်းသာလားဆင်းရဲလားအနည်းတော့ဒီမရဘက်ကိုခင်မမအားကြီးကြီးတော့ဒုက္ခရောက် အဲ့တော့ဒီဒုက္ခဒီလေယာဒီလေကြောင့်ရောအရက်တောင်းလာအဲ့ရောဟင်ဟုတ်ကလားအဲ့တော့ဟိုအရက်မှုပြရင်ပြန်တရိယာမှာထင်တယ်ပြန်တရိယာလိုက်တယ်တောက်လိုက်တယ်ဟင်တောက်လိုက်တယ်အမှုပြတော့ပြန်တရိမရဘူးလားအဲ့တော့ဒီမှာမရတရိယာကလည်းကြောက်ဘူးအရက်တောက်တဲ့တတ်သွားရောဟင်ကဲကဲဒီလိုကဟုတ်တာရလားမရပါဘူးဟုတ်ကလားဟင် မရသတိမရတာမပြောက်တဲ့ပြင်ဟောအရက်တော့တောင်ဖတ်တင်လာသေးဟုတ်ဗျာတခါသားပြီးတော့ဟောဗျာလင်းပြီးတော့ဟောဗျာသားဘောခင်မျိုးအာကြီးတော့ဗျာစိတ်ကသူပြည်လေးရောက်နေတယ်ပြည်လေးရာပြည်လေးရောက်သူဖိလိကြီးမော့ဖွာထားကြာတော့ဖိလိတော့တတ်သွားရောဟင်ငါဖိလိတော့တတ်တာဟိုဘယ်ကောင်လေးဒီလူငါတော့အေးဆိုတာအောင်မှာဟုတ်ဗျာဟင်ကဲစိတ်မှာဖြစ်တဲ့ဒုက္ခဘယ်လိုလုပ်ကုန်တော့ဟုတ်ကဲ့ ပြီးတော့ဒုက္ခကိုဒုက္ခမြင်အောင်ကြည့်ပါကိုယ်ဖြစ်ဒုက္ခတဲ့စိတ်စိတ်ဖြစ်ဒုက္ခကိုမြင်အောင်ကြည့်စမ်းဟုတ်ကဲ့မှန်ပါပါဟင်မြင်အောင်ကြည့်ဒုက္ခတွေကိုပုဂ္ဂလာဗျာမှန်ပါပါဟင်သိရဲ့မခံခံဟိုသိရဲ့သိတိုင်းမကြတိုင်းကိုယ်ကလိုက်ပြီးတော့ပြင်ပေးနေရတာထင်တယ်မှန်ပါပါဟင်သိကဒီလိုလေးမှချမ်းသာမဲ့ဆိုဒီလိုလိုက်လုပ်ပေးနေရတာထင်တယ်မှန်ပါပါအဲချမ်းသာရလားချမ်းသာပါတော်တော်ကြတော့သိရမှာပဲ ဟုတ်ကလားတဏှာနဲ့တွဲနေတော့သိကအဆန်းကိုအများအားကြိုက်နေတယ်ဟင်အဲ့တော့ဒီတစ်ခုကအာယုဟိုခံစားရေးမတက်ကဒါယူသွားရင်ပြန်ပြီးတော့ဆင်းရဲတော့မြေဆင်းရဲမှာပဲမဟုတ်လားမှန်ပါပဲအဲ့တော့တမျိုးရှာဘူးလားရှာပါဘူးအဲ့တော့တမျိုးရှာပြီးခဏလေးရောပြီးသူချမ်းသာမယ်ထင်မှာပေါ့ဟင်ကလေးရုပ်ရတယ်လို့ကလေးလည်းရုပ်ရတာပါတော့ဒါလေးနဲ့ကစားတာပဲသုံးလေးရတော့အယုံပြစ်ထားတာပဲနောက်တင်ထားပူဇာတာပဲမဟုတ်လားမှန်ပါပဲဟုတ်ကလားဗျအဲ့တော့သူစိတ်မှာဖြစ်နေတဲ့ဒုက္ခကို ဒုက္ခကိုမြင်အောင်ကြည်သားမှာဟုတ်ကလားမှန်ပါဗျာအဲ့တော့ဒုက္ခကိုမြင်လို့ရှိရင်ကိုယ့်ကိုယ်တွေ့ပါတယ်ဟုတ်ကလားမှန်ပါဗျာဒုက္ခကိုဒုက္ခမှမမြင်လို့ဒုက္ခကိုဒုက္ခထင်နေရင်သူကုလို့မရဘူးဟင်သူကဒုက္ခနဲ့ကဘယ်လောက်ရင်းနေတော့ဘယ်လောက်ရင်းနေနေတော့ဟုတ်ကလားဟင်သူလည်းသမားတွေသူကမိုးကောင်းနေတယ်ဟင် မူခေါင်းရင်ဟောမီးရွာလို့ရှိရင်နွားလည်းဒုက္ခရောက်မယ်လူလည်းဒုက္ခရောက်မယ်နွားလည်းတခါတည်းကိုနွားလေးမပြောင်းကိုယုံမှာလူလည်းလူရောမပြောင်းကိုယုံမှာဒီလိုမျိုးမွေးရွာရုံဝမ်းမသာဘူးလားဟုတ်အဲ့ဒါဒုက္ခရောက်မှာဟောတာတော့မဟုတ်ဘူးလားဟုတ်ပါဘူးဟုတ်ပါဘူးဒုက္ခကိုဘယ်လိုရင်းနေနေရော ဟင်တိရဒုက္ခနဲ့အများကြီးကိုယူနေနေရအဲ့တော့ဒီလောက်ပေါင်းကြတဲ့ဒုက္ခတွေကိုဘယ်နဲ့တော့ပယ်ကြလားမပယ်ခြင်းမလားဥပမလားသူမရှိရင်လည်း၆တောက်တောက်ကြီးနေမှာဟင်ကလေးတို့ချုံတုံတုံကြီးပဲတို့မရှိတဲ့တိုင်းကိုချုံတုံတုံကြီးပေါ့ဟုတ်ကလားတိုင်းမပယ်ရဘူးပေါ့ကွာဟင် ဟင်ဒုက္ခလေးပေါ်ရှိမှာပွားရဲ့ဟင်လူကြီးတော့ဒုဆောင်ရတာမဟုတ်လားဟုတ်ပွားဟုတ်လားတိုင်ဖန်ပဲလို့တော့လူကြီးအဒုဆောင်ရမှာမဟုတ်လားဟင်ဘာဖြစ်လို့လဲဘယ်လိုလဲဘယ်လိုလဲလို့ပြောမှာဟင်ဒုက္ခနဲ့မျိုးပြလိုက်ပြီလေပေါ့ဟုတ်ကဲ့ပြေလို့ဘယ်လိုလဲဘယ်လိုလား ဟုတ်ကလားဗျာဒီတော့ကြည့်ရင်းနေရအာကြီးကိုဟင်တော်ချစ်တော်ဆောရဲ့ဒီလေပေးရင်ပဲလာရင်မဟုတ်ဘူးလားဘယ်လိုဖြစ်တာလို့ပြောလဲ ဘာလို့လုပ်လဲလို့ခက်တာရောဒီလိုတော့ဗျာပုဂ္ဂလာဒုက္ခကမပြတ်တယ်လားဘွားကမပြတ်တာလားဘွားကမပြတ်တာပါဘွားရဲ့ဒီပြီးတော့ဒုက္ခကမပြတ်နိုင်ဘူးတို့ရတာမှာ ရှင်းရှင်းွားလဲအဲဒါလိုကြောက်ပါလေဗျာဒီဒုက္ခပြောလို့လည်းဘွားတော့တည်းတည်းတည်းတည်းဒီဟုတ်ကလားဒီတော်ရကပါဤတို့ဘာလို့ ကျမတို့ကျင်လည်းကဲဘုရားဒီတိုင်းသာထားတော့ဘွားရောသူရှိတယ်ခါဆက်ပြောနေလေမောင်ကိုရောသူမမပြေရတော့ပါဘူးဟုတ်ကလားဘုရားလာပါသေးတယ်ဒီပေါ်တော့ဒုရကျိုးလေးလောက်ချောင်းပါလေဘုရားဘာဆိုင်လို့ရောက်သွားရဲ့ဟင်ဟင် ရှင်းတဲ့ဘာပဲလို့ရှင်ဘုရားပြောလို့ကြားရတယ်ဒီပေါ်မှာတော့တက်တက်တင်တာဟုတ်အဆောင်မပဲလည်းဦးသမပဲလည်းဦးကြရတော့ဟုတ်ကလားဟင်သူလေးနဲ့တွေ့နေရတာဘုရားအသေးကြီးတော့ဒုက္ခလေးဆောင်နေရတယ်ဘုရားပြီးတာပဲဟုတ်ဟုတ်တယ်ဟုတ်ဟင်ဟုတ်ကလားဟင်အဲ့တော့ဒီဒီကတ် အေးအဲ့တော့ဒုက္ခကဒုက္ခအနေကြားနေပြီဝိရိယကဒုက္ခဒုက္ခနဲ့ထွက်လာခဲ့ကြတာဒုက္ခနဲ့ထွက်လာခဲ့ကြတာတုံးရှိဘူးဟုတ်ကလားမှန်ပါဗျာအဲ့တော့ငရုတ်တိယဖြစ်တဲ့ပူဒီဟိုငရုတ်ပူကိုအလုံးခင်မင်းလိုပဲတို့လည်းဒုက္ခကိုခင်မင်းနေတော့ဟုတ်ကလားဒုက္ခကဒီကနေ့ပြဒီကနေ့ပြပါတယ်သူ့ဘက်ကပြတယ်သူ့ဘက်ကမပြတယ်မှန်ပါဗျာ ဟုတ်ကဲ့အဲ့တော့ဒုက္ခကိုဒုက္ခမှမြင်အောင်ကြည့်ဟုတ်ကဲ့ဟင်မြင်အောင်ကြည့်ပါအဲ့တော့ဒီဒုက္ခဘာကြောင့်ဖြစ်တယ်လဲမေးရင်သမုဒိယတင်တယ်ဒုက္ခဖြစ်ခြင်းအကြောင်းဒီသမုဒိယဟင်တောင်းလို့ဒုက္ခသမုဒိယလို့ဘုရားရှင်ဟောဒုက္ခဖြစ်ခြင်းအကြောင်းဒီသမုဒိယဟုတ်ကဲ့သမုဒိယဆိုတော့ဒီတစ်ခုတည်းပေါ်ကိုစိုက်ပြီးတည်တာကိုပြောတာပဲ ဟုတ်ကလားဒီဝတ္ထုအာယုန်တွေအများကြီးရှိတယ်တဲ့ဝတ္ထုတွေအများကြီးရှိတယ်ဝတ္ထုတစ်ခုပေါ်မှာစိုးစိုးလန်းလန်းနဲ့တီးနေတဲ့ဟာတွေကသမုဒိယလို့ခေါ်တယ်ဟုတ်ကလားဒီဥမာမဲ့တို့ဟိုစားပြတော့တရားတွေတောက်တရားတွေအများကြီးပါဗျာရှိနေတဲ့ကြားထဲကအရက်ကိုဟိုဆွဲနေတဲ့ပုဂ္ဂိုလ်ကရက်တစ်ခုလည်းပဲတီးနေတာပေါ့လားသမုဒိယပိုင်းတစ်ခုလည်းပုံမှာတီးနေတာကိုပြောတာဒီတစ်ခုလည်းပုံဆွဲလာနေတာကိုသမုဒိယလို့သုံး ပါဠိလိုတမူရိယဗမာလိုသူ့ဘောကိုစိုက်ကြနေတာဟင်ရှိရှိလေးအာယုန်တွေကိုဝေးကြောက်ပြီးသူ့တစ်ခုတည်းကိုစိုက်ကြနေတာအဲ့ဒါတမူရိယဟုတ်ကဲ့အင်းပေါ့စရာလေးတွေမှာအများကြီးရှိတယ်မှာတို့ဖေးလေးတို့ဖေးလေးတစ်ခုတည်းကိုဆွဲကြနေတော့ဖေးလေးတမူရိယပဲဟင်အရေးတစ်ခုဆိုအရေးတစ်ခုဘောကိုဆွဲကြနေပုဂ္ဂိုလ်ရဲ့တမူရိယပဲဟုတ်ကဲ့အဲ့ဘုန်းဆိုဘုန်းတစ်ခုတည်းကိုဆွဲကြနေအဲ့ဒါတမူရိယပဲဟုတ်ကဲ့မှန်ပါဗျာအဲ့ဒါတမူရိယဆိုတာတစ်ခုတည်းကိုဆွဲကြတာပြောတာ

အဲ့တော့သူ့မှာနာမည်လေးကိုရောက်လာတော့မိမရတာမြောက်ခါရတဲ့တောသူမတွေကိုသူ့မှာအားနဲ့မှာဆိုလို့မိရဟိုကောတရာမင်းကြီးကဒီအဘယ်မှန်ကြီးကလောကမှာဘသူချစ်ဘသူချစ်ရသုံးလုံးလို့မိရအဲပြောလို့ကျင်ကတော့ဟိုအရှင်ဘုရားကိုအရှင်မင်းကြီးကိုချစ်သုံးပါလို့ပြောသေးချင်တာပါကောမာလိကတော်တာအရှင်မင်းကြီးရဲ့ကိုယ့်ကိုယ်ကိုချစ်သုံးမယ် ဟုတ်ကလားမှန်ပါဗျာကိုယ်ကိုယ်ကိုချစ်ဆုံးအဲ့ဒါကိုယ်တရာမညာကျင်တာဘူးဟင်မိလဲရှိလို့တော့ဘာမှပြန်ပြောလို့ကောင်းဘူးပေါ့ခင်ဗျားပြန်တိုင်မွေးတာဒီလိုပြောရဲဗျာဒီဟုတ်တယ်ကွာဗျာအတ္တတမပိမနတ္တိပေါ့ကိုယ်ရဲ့တူရဲ့ချစ်ချင်မရှိဘူးဟုတ်ကဲ့မှန်ပါဗျာဟင်ကိုယ်နဲ့တူတဲ့ကိုယ်နဲ့တူတဲ့ချစ်ချင်မရှိပါဘူးဟင်မင်းကချစ်တဲ့ကြောင့်ဘယ်နှခါ သမင်းဝါခွန်ကျွေးတော့ရင်ဖြစ်တဲ့သူဘယ်နှခါမှဝါခွန်ကျွေးတော့ကိုကိုကိုကြတော့ဘယ်နှခါရင်ချိုးပြီးတော့လင်းလို့ဘယ်နှခါကြီးတွန်းပြီးတော့ဘယ်နှခါနောက်ဖိတွန်းပြီးတော့ကိုကိုကိုကြတော့ဘယ်လိုချိန်ပဲမလဲဟုတ်ပါမလားဟင်ဒီအဲ့တော့ဖြစ်နေတဲ့ဒုက္ခမှန်နေတာသူများကြောင့်ဖြစ်တာလားကိုကိုကိုကိုကိုဆွဲပြီးဖြစ်တာလားကိုကြောင့်ဆွဲပြီးဖြစ်တာကြည့်တယ်ဗျဟင် ဟုတ်ကလားဟိကိုကိုကိုစောပြုဖြစ်တာသူ့ကြောင့်ဆိုရတာကြားကောင်းအောင်ပြောတာဟင်တာသမုရိယတာတံဟောပင်ကြောင့်တာသမုရိယကြောင့်သာဆိုရသူနေတာတို့လည်းပါဆိုင်လို့တို့ကအေးတာမှုဘူးလည်းပင်ဟောအမေရိကန်မှာရှိတဲ့မိမတစ်ပါးအမွေရဲ့ယောက်ျားလေးတွေကတာမဟုတ်ဘူးလားဘယ်နှကဘူးလို့ဟုတ်တော့သူလေးတွေကပဲလို့နေမလို့ဘယ်နှကမှပြီးဘူးတော့တို့ညာကြပဲလို့ဒီတော့ဟင် အဲ့ဒါသားကြောင့်ပူတာလားငါသားဆိုရဲဆွေးကြောင့်ပူတာလားဟင်ဟင်ပုဂ္ဂရာဗျမှန်ပါပါအဲ့ငါသားဆွဲကြောင့်ပူတာတောင်မယ်တို့အမှားတမကုန်လို့ဒီနေ့ကတော့မိခင်ရဲ့နှုတ်ဟာသွေးမဟုတ်လားကိုယ်သေးနဲ့ပေါင်းတော့တန်အောင်တို့ကောင်မဖြစ်ဘူးလားအဲတခါတို့ကြီးပြင်းလာတဲ့ကာလကျတော့အဲ့ဒီအသားတမကုန်တဲ့ခြေကိုစားတဲ့ကာလမှာအဲ့ဒီသားတကောင်ပါလာတဲ့အသွေးနဲ့ဒုသွေးနဲ့ပေါင်းတော့တန်အောင်တို့ကောင်မဖြစ်ဘူးလား အဲ့ဒါမျိုးမတော်တဆတို့ဟိုခင်းခင်းနဲ့ဆွန့်ရတာနေပြီးတော့ဂျင်းလေးပါတဲ့ပါလာရင်အဲ့ဒါတူသားမဟုတ်ဘူးလားဟင်အဲ့ဒါလေးငါငါသားလေးငါသားလေးတို့ဘယ်နှခါမှတော့တော့ဖို့တော့ကောက်တော့ကောက်လားဟင်အဲ့ဒါလည်းသားလည်းမဟုတ်ဘူးလားဒီကိုယ်လည်းသားလည်းမဟုတ်ဘူးလားဒီသားကြတော့ဘာလို့မကောက်လို့ဟိုသားကြတော့ဘာလို့ကောက်တော့ဟင် သူသားကလာလာရှိတယ်ရည်ရင်မူပါတော့အာဘူးတရားမဟုတ်ဘူးလားဒီသားကအာဘူးတရားလားအဲ့တော့တန်းမှုချစ်တယ်ဆိုတာလေကိုကိုကိုအတွက်ပဲမဟုတ်ဘူးလားဟုတ်တယ်ပါဟင်တန်းမှုချစ်တယ်ဆိုရင်တော့ဘုံမတင်မကဆွတ်သွားတာလေဘုသားပဲပြချစ်တာအဲ့ဒါကြာလာလာမှရှိပဲနဲ့ဟင်အဲ့တော့တန်းမှုချစ်တာဟုတ်ကောဟုတ်လို့လားဘယ်သူမှချစ်တာတော့ ပုဂ္ဂလာဗျာအပွားတို့တို့ဟင်ဘယ်သူရှိတာတော့ကွာဒုက္ခဘယ်သူကြောင့်ဖြစ်နေတာတော့ကွာသမီးပြောတာမဟုတ်လားအဲ့ဒါငါတို့လူရတာသွားတာကြီးတယ်ပဲကိုယ့်ကိုကြည့်ရတာသွားတာကြီးတယ်ပဲဟုတ်ကလားဗျအဲ့တော့ဒုက္ခဖြစ်တာမှတည်းများအဲ့ဒီသမုဒိယကြောင့်ဖြစ်တယ်မှန်ပါဗျဒီ ဒီကိုယ်ခန္ဓာကိုယ်ကဟိုကိုယ်ကိုတွေးတောင်းလို့ရှိရင်ကိုယ်ခန္ဓာကိုယ်အတွက်ဒီကုန်းကလောရတာဒုမရတာမဟုတ်ဘူးလားအဲ့ဒါကိုယ်သမှုရိယာလားကိုယ်ငါသမှုရိယာလားဟုတ်ကလားရဒီအရွယ်တွေးတောင်းတဲ့ပုဂ္ဂိုလ်ကောဒီငါသမှုရိယာလားအရွယ်သမှုရိယာထမရေပြဒီဒီသူသေးသေးတွေးတောင်းတဲ့ပုဂ္ဂိုလ်လည်းသေးသေးဟို ဖိလိပ္ပိတောင်းလို့သူပေးရတာမဟုတ်လားအဲ့တော့ကိုယ်လုံးကတော့ကိုယ့်ကိုယ်ကိုချစ်လို့လုပ်နေရတာကြီးတယ်ဗျာဟင်အဲ့ဒါငါဆိုကြီးလို့မဟုတ်ဘူးလားဗျာဟုတ်ကလားဗျာအဲ့တော့သမုဒိယကိုလည်းသမုဒိယတဲ့မြင်အောင်ကြည့်ပါဟုတ်ကဲ့အဲ့တော့သူများသမုဒိယကိုသားတို့သမီးတို့ဘက်ကသမုဒိယကိုမကြည့်သားမှနဲ့ကိုယ့်ဘက်ကကြည့်သားမှဟုတ်ကလားအဲ့ဒီသမုဒိယဒီကိုယ်မှာဖြစ်တာလားစိတ်မှာဖြစ်တာလားအဲ့တော့ယုတ်သမုဒိယနဲ့စိတ်သမုဒိယကိုပို့ကြည့်သားမှ ဟုတ်ကဲ့ဟင်အဲ့ဒီစိတ်ကကိုယ့်ကိုခင်မင်မအာကြီးမှာကိုယ့်ကို ခုနလိုပြုစုပေးနေရတာတင်တယ်ဟဲ့ဟုတ်ကလားကိုယ့်ကိုခင်မင်မအာကြီးမှုဟာစိတ်ကဖြစ်တာတင်တယ်ဟဲ့ကိုကမဟုတ်ဘူးအဲ့တော့ဒီသမုဒိယရှိတယ်လို့និရောဓဟောនិရောဓလည်းនិရောဓအတိုင်းတို့သိရမယ်တဲ့အဲ့တော့တို့အားထုတ်နေတဲ့ယောဂီများဆိုသိပါလိမ့်မယ်ဥမာမဲ့ရှူလိုသိရှိတော့ရှူရုပ်ဖြစ်မလာဘူးလားဖြစ်ပါပါဟုတ်ဗျာ ရှူသိကြောင့်ရှူဖြစ်လာတယ်အဲ့တော့ရှူရှူလိုသိဆုံးသွားတဲ့နေရာရှူလိုကမဆုံးဘူးလားဆုံးပါပါအဲ့ဒါချုပ်ချင်းဆုံးရင်ပြတ်ချင်းမဟုတ်ဘူးလားမှန်ပါပါဟုတ်ကလားဗျအဲ့ဒါချုပ်ကြောက်ချင်းပဲထင်တယ်မှန်ပါပါတရားရှိုက်လိုသိဖြစ်ပေါ်လာတော့ပြန်ပြီးတော့ရှိုက်မထုံးလိုက်ဘူးလားဗျာအဲရှိုက်လိုသိကလေးပြတ်သွားရင်ရှိုက်ထုံးမှုရောပြတ်သွားတယ်ထင်တယ်ချုပ်ပြတ်မှုရှိတယ်မှန်ပါပါရှိတယ်မှန်ပါဟုတ်ကလားမှန်ပါဟင် ချွတ်တက်မှုရှိနေတယ်ဟဲ့တန်တော်ရီတို့ဒီတန်တရာမှာလည်းဒီတိုင်းပဲထင်တယ်မွေးပြီးပြီးမှာပဲထင်တယ်ပေပြီးပြန်မမွေးရင်ပြတ်ပြီပေါ့မှန်ပါပေပြီးပြန်ပြန်မွေးနေလို့ခုပြန်ဖက်နေရတာမဟုတ်လားဒီမှာလည်းဖြစ်ပြီးအပြက်ထင်တယ်အပြက်ပြီးပြန်ဖြစ်နေလို့ထင်တယ်ဟင်ဖြစ်ပြီးပြက်ပြက်ပြီးပြန်မဖြစ်ရင်ပြတ်တယ်အပြက်ရှိတယ်တို့အဲ့ဒီပြက်ကိုကင်ပြီးမတုံ့တတ်တာပဲထင်တယ်မှန်ပါဗျာနိရောဓသွားတယ်ရှိတယ်မှန်ပါ ဟင်မင်းအောင်ကြီးမှန်ပါဟုတ်ကဲ့ဟင်အဲ့တော့ဒုက္ခတို့ဒီရှူလေးဆိုင်လေးနဲ့ဟိုကိုကိုကိုခင်မင်းလေးအာကြီးလေးဒီဟာလေးနဲ့တို့ပြုတ်ပြပေးနေရတာတင်တယ်ဟုတ်ကလားသူသာလို့ကြတော့အတ္တတပတတာလို့ဘုရားကသုံးအတ္တတပတဆိုတာထွက်တဲ့ဝင်တဲ့လို့ခေါ်တယ်။ဘာဖြစ်လို့တော့ဥက္ကုတွင်ကဖြစ်တဲ့တတ္တဝါပဲဖြစ်ဖြစ်တို့မိခင်ဝိမိုက်ကမွေးတဲ့တတ္တဝါပဲဖြစ်ဖြစ် ဒီဝင်းပိုက်ကထွက်လာတဲ့ကထွက်နေသေးတစ်ချက်ကိုရှူးဆိုဖုံထုတ်ပြီးမှပြန်ဝင်ရတာဟုတ်ကဲ့တောင်မထွက်တဲ့ဝင်တဲ့ကိုဟောထွက်တဲ့ဆိုတာအသက်ထွက်သွားတာကိုဆိုလိုတယ်ဝင်တဲ့ဆိုတာအသက်ပြောင်းဝင်လာတာကိုဆိုလိုတယ်ဟုတ်ကလားအသက်ထွက်သွားပြီအသက်ပြောင်းဝင်လာတယ်အသက်ထွက်သွားပြီအသက်ပြောင်းဝင်လာတယ်အဲ့ဒီအသက်ထွက်သွားတဲ့အချိန်ကတုတ်သေးနေပြီမှန်ပါဟင်ချုပ်နေပြီ အသက်ပြန်ဝင်ချက်ချင်းအသက်ပြန်ဝင်လာလို့ခုပြန်လှုပ်ရှားနိုင်တာထင်တယ်ဟိမှန်ပါဗျာဟိအဲ့တော့လူတယောက်ရဲ့တဘဝမှာလဲတို့ဘာတို့ထွက်လေတစ်ချက်နဲ့သားတို့ထွက်လေတစ်ချက်နဲ့ဆုံးအောင်မှန်ပါဗျာဒီထွက်လေတစ်ချက်ရှူးဆိုပုတ်ပြီးပြန်ပြီးမရှူနိုင်လို့ရှင်ပြီးတော်ပြီဟုတ်ကလားအဲ့တော့ဘဝမှာလဲတဘဝမှာဒီလိုပြတယ်လို့ချုပ်ပြောက်မှုဟိုကြံတဲ့နိရောဓနိဗ္ဗာန်ဆိုတာလေဒီတိုင်းအပြတ်ဆိုတာရှိတယ် ဟုတ်ကလားဒီမှာအပြတ်ကလေးရှိနေဒီအပြတ်ကိုဘယ်သူဆက်နေတော့အစိုးရဆက်ထားတယ်ဟင်ဘွာဒီအပြတ်ကိုဘယ်သူဆက်နေတော့မင်းတို့မရတဲ့ဘာသာတို့ဘွာတော့လောက်ပါဘူးဘွာရဲ့တို့လိုထားမဲ့လူမကြည့်တော့ဘူးဟင်ဟင်ဒီပြတ်ကိုခုနပြောတဲ့အတွေးမှရှိတဲ့ တို့ဒါလေးပါကိုတို့အစွဲနဲ့ကာယုံနဲ့တိဆောက်ထားတာမဟုတ်ဘူးလားစေယုံနဲ့တိဆောက်ထားတာမဟုတ်ဘူးလားဒါအတိတ်ကအစွဲနဲ့မဟုတ်ဘူးလားအစွဲနဲ့တိဆောက်ထားတာငါဆွဲနဲ့တိဆောက်ထားတာရှိတယ်ကြိတ်ဆွဲနဲ့တိဆောက်ထားတာရှိတယ်မတိဆွဲနဲ့တိဆောက်ထားတာရှိတယ်တို့ဒါပဲထင်တယ်ဟဲ့အဲ့တော့ငါဆွဲနဲ့တိဆောက်ထားတဲ့ဒီအစွဲရုပ်ကိုဟိုဒီ အပြည့်နေရာကနေတော့ဖြတ်ချလိုက်လို့ရှိရင်အစွဲရုပ်ပြရင်အစွဲသိပ်ပြရင်အစွဲရုပ်မပြနိုင်ဘူးလားအေးမကြတယ်ဆိုတာတို့အဲ့ဒီအပြည့်ကြားကနေပြီးတော့ချုပ်သွားတာပဲပြမဖြစ်တော့ရင်ဟုတ်လားငါသောရုပ်ပြသွားရင်ငါသောသိပ်ပြသွားရင်ငါသောရုပ်ပြသွားတာတင်တယ်ဒီကြိတ်သွေးသိကြပါရင်ကြိတ်သွေးရုပ်ပြမှာပဲတင်တယ်ဟိဟုတ်ကလားဗျမတီသွေးသိကြရင်မတီသွေးရုပ်လည်းပြပေါ်မှာတင်တယ်ဟိဟုတ်ကလားဒီအဲတို့အဲ့တော့និရောဓဆိုတာရှိတယ်တင်တယ်ဟိ ဖြစ်ပြီးပြက်လာတယ်ပြက်ပြီးကြံဖြစ်တာတယ်လေအဲ့ဒီပြက်တဲ့နေရာမှာတို့ချုပ်ပြမှုဆိုတာရှိနေတယ်ဟုတ်ကဲ့မှန်ပါပါအေးဒီမှာချုပ်ပြမှုရှိတယ်လို့ဟိုမှာလည်းအစွဲရှိနေချုပ်ပြမှုဆိုတာရှိတယ်တို့និရောဓကိုလည်းရှိရရှိတိုင်းဒီလိုသိရမယ်တဲ့ဗျာဟင်မုံဒီဟိုတို့ပါတော့ဒုက္ခကအေးခြင်းပါတယ်ဆိုပြီးရောင်းတန်တာမျိုးကိုဆိုလိုတာမဟုတ်ဘူး ဟုတ်ကလားဒီမာနီတဘာဝဖြစ်ပြက်ကနေဖြစ်ပြီးအပြက်ဟုတ်ကလားချုပ်ပြောက်မှုရှိနေတယ်ဟင်ဒီချုပ်ပြောက်မှုဒီအစွဲကြောင့်ဖြစ်နေတဲ့ဒီအစွဲကိုပယ်နိုင်လို့ရှိရင်ဒီချုပ်ပြောက်မှုမပယ်နိုင်ဘူးလားဟင်အဲ့တော့និရောဓဆိုတဲ့ရှိတယ်တို့និရောဓဟောဒီမက္ခလို့ခေါ်တဲ့ရှုမှတ်မှုနဲ့ပဲဟိုပယ်မရတာပဲထင်တယ်တခြားနဲ့ပယ်လို့ရသလားမရပါဘူးမိပြောက်ပြီးပယ်လို့ရသလားမရဘူးသူဖြစ်တဲ့ကိုအတွင်းကိုမြင်အောင်ကြည့်ရမှာတင်တယ် အဲအဲ့လိုကြည့်ပြီးမှပယ်ရမှာလေဗျဟုတ်ကလားဗျအဲ့တော့သစ္စာလေးပါးကိုအရှိအရှိတိုင်းအမှန်မှန်တိုင်းပြီးပါတဲ့ဟုတ်ကလားမှန်ပါဗျဟင်ဟိုကိုမကြိုက်လို့ဖြစ်တဲ့ဒုက္ခကိုမစင်စားပါနဲ့ဟုတ်ကလားအရှိရှိတိုင်းဒုက္ခကိုမြင်အောင်ကြည့်လို့ဆိုလို့တာတင်တယ်ဟဲ့မှန်ပါဗျဟုတ်ကလားအဲ့တော့ဒီဒုက္ခကိုမြင်လို့ရှိရင်ဒုက္ခရဲ့လက်သက်သမှုရိယမမြင်နိုင်ဘူးလားမြင်နိုင်ပါရဲ့သမှုရိယလက်သက်ကိုကြည့်လို့ရင်ဒီသမှုရိယကိုတတ်နိုင်လို့ချုပ်ပြရင် တို့ဒုက္ခမချုပ်ပြနိုင်ဘူးလားချုပ်ပြနိုင်တိုင်းနိရောဓမရှိနိုင်ဘူးလားဖြစ်နိုင်ပါအဲဒီနိရောဓကသူ့ဒီတိုင်းတွေးလို့ရမှာလားရှုမှတ်မှရမှာလားရှုမှတ်မှရပါဘူးအဲအဲ့ဒါသစ္စာလေးပါဟင်အဲ့ဒါတို့မှမျက်ရှိနေတာထင်တယ်မှန်ပါဘူးစောင်းထဲမှာလားတို့မှရှိတာလားတို့မှရှိတာအဲ့တို့မှမျက်ရှိနေတာပဲအဲ့ဒီဟာကိုဒီတိုင်းပြနေရင်ဒါသစ္စာညာဟုတ်ကဲ့လားအဲ့ဒါတို့သာသနာနဲ့ကြုံတွန်းကို ဒီအစွဲတွေကိုပေဖို့ကိစ္စဒုကိစ္စလို့သိရင်ကိစ္စညာဟုတ်ကလားအဲဒီကိစ္စညာနေသိပြီးရင်ဒီဒုက္ခကိုတို့ပယ်နိုင်ဖို့ဆိုတာဒုတာဝုံးဆိုတဲ့ဒီကိစ္စတွေသိရအောင်ပဲထင်တယ်ဟင်သိပါမလားတိုင်းပေလို့ဘာကြီးဟင်ဒုက္ခတိတာပေကြီးဒုရေးဒုရေးဟောဘယ်လိုဘယ်လို ဟုတ်ကလားအဖွားဟုတ်ဘူးဒုမို့ပါဘူးဗျအဖွားပြောတာပါအဖွားပဲလို့လက်ပြီးလက်မတောင်းတော့မလားအဖွားပဲလို့မင်းတို့မရတော့ပါဘူးလားဟင်ဟုတ်ဗျာဒုဟိုဒုကြီးလည်းချောက်ဘူးပါဘူးလားတို့ပါတော့ဟင်အဲ့တော့ဒီစာညာကိစ္စညာကတာညာ သုံးမျိုးရှိတာဟုတ်ကဲ့သစ္စာများဆိုတာအဲ့ဒီတိုင်းကိုရှိရှိတိုင်းပြီးလို့ဆိုလိုတယ်ဟုတ်ကဲ့ကိစ္စညာဆိုတာပြီးပြီးလို့ရှိရင်ဒါကိုပယ်ဖို့ဒုကိစ္စဟိသာသနာမှာတို့လာပြီးတော့ဘုရားဘာသာဝင် ဖြစ်နေလာပြီးခုလူနာဒီကိစ္စတော့မဟုတ်ဘူးလားမှန်ပါဗျာဟိလူဘဝလာပြီးတော့ဆင်းရဲအောင်လုပ်တာဒီကိစ္စတော့မဟုတ်ဘူးလားမှန်ပါဗျာ ဟုတ်ကလားဗျာအဲ့တော့တို့ဒီဒုက္ခကိုပယ်ဖို့ကိစ္စဒီသမုဒယကိုပယ်ဖို့ကိစ္စဒီဒုက္ခိတာဒီလိုလက်ကိစ္စညာလည်းပြီးရလေဦးမယ်ဗျာဟင်ပြီးပြီးရင်ဒါကိုကိုယ်တိုင်အားထုတ်လိုက်လို့ဟိုအစွဲရုပ်အစွဲသိပြတဲ့အချိန်မှာအစွဲရုပ်ပြသွားရင်ကတညာတဲ့အဲ့ခါကျရင်တော့မျက်မြင်ကိုယ်တွေတွေ့တော့မှထင်တယ်မှန်ပါကိုယ်တိုင်တွေ့ထိုးတွင်းတွေ့ထင်တယ်မှန်ပါအဲ့ဒါဆိုကတညာ ဟုတ်ကလားဗျာအဲ့တော့သူရန်ကုန်နဲ့ပြောရင်တော့ဘူတာကြီးနဲ့ပြောမှရမယ်တင်တယ်ဘူတာကြီးက9မိနစ်အလိုလောက်ဆိုလို့ရှိရင်တခါတည်းဟိုဘူတာကြီးတကူလုံးတခါတည်းဟိုခေါင်းလုံးသားလေးကိုဆူးညံ့နေအောင်မလုပ်တာတင်လေဟင်ဒါပိခိုင်းမှုကြီးလာတယ်လေဟင်မေယထာကြီးထွက်တော်မီဆိုတာဘာလို့ယထာထွက်ရ9မိနစ်သာလိုတော့သည်ဆိုတာအဲ့လိုလာတယ်မှန်ပါဗျာဟုတ်ကလား အဲ့ဒါ9မိနစ်လို့အဲ့ဒါ10မိနစ်လောက်လိုကြတော့ဘယ်နဲ့တော့ယထာကြီးထွက်တော်မီလို့ဟုတ်ကလားမှန်ပါဗျာအဲ့10မိနစ်ပြီးတော့ဘယ်နဲ့တော့ယထာကြီးထွက်ပြီလားမှန်ပါဗျာအဲ့ဒါသစ္စာညာကိစ္စညာကတာညာအဲ့ဒါသုံးပါပဲအဲ့ဒါတို့ဘယ်နဲ့တော့ဟိုယထာကြီးထွက်တော်မီလားထွက်ပြီလားပနာရှိတော့ဘွားမနေလူတွေဟုတ်ကလားရဲ့အဖွားငါမနေလူတွေကြတယ်အဖွားမကြီးကတော့ အမဘလောက်တို့ရခိုင်ထွက်တော်မီလားထွက်ရငါးမိနစ်သာလိုတော့ပြီလားဘယ်လိုထွက်ပြီလားပြောပြပြောဟာလေကြည်ညာတော့ထင်နေပါသေးလားဘွာရေဟင်ဟင်ဟင်ဘာလို့လဲဘာလို့လဲဘာလို့လဲဟင် 9မိနစ်သာလူလို့ပြီးလားထွက်တော်ကြီးလားထွက်ပြီးလားဘယ်နှမလို့ဘယ်နှမလို့ဗျာဒုနဲ့ခက်ပြီးဒုကမခက်ပါဘူးဖွားရဲ့ဘိုးတော်ကမမေးဘူးဘိုးတော် 我牛把他花了，他我他妈花了，家了我不着的姑，花嘛家我们我们的，嗯，哎呀，不着的没操作出来，我花呗阿姑那样了，花着就阿姑那样了，后家，咦。 ဘိုးတော်ကြီးအာကိုလို့မရဘူးဘွားတော်ကြီးအာကိုရပါလေသူပုဂ္ဂလာပုဂ္ဂလာဒီအဲ့တော့ဓမ္မစကြာတုတ်ကြတော့အဲ့လိုသုံးပိုင်းဟောပါတယ်တိစ္ဆာညာပုဂ္ဂလာတိစ္ဆာညာကတညာပုဂ္ဂလာအဲ့တော့တိစ္ဆာညာကတော့ဆရာသမားများစီမှာနာခံပါဒီဆရာသမားများရဲ့ဟောကြည့်ဟောကြတဲ့ကိုယ် တနေ့တနေ့လုံနေတဲ့လုံဆောင်ချက်တွေကိုကြည့်ပြီးတော့ချိန်ကြိုက်ပြီးတော့နာပါတို့ဟောတာမနာပါနဲ့ကိုတရားကိုနာသမ်းပါဟုတ်ကလားမှန်ပါတို့ဟောတာတို့ဟာရှိရနေရှိပါသိကြီးပါရှိပါသိကြီးတော့အမှုကြောင့်မဖတ်ပြရုံနဲ့တတ်နိုင်ပါလေအမှုဖြစ်စဉ်ကတော့အဲ့ဒီတဲခံကိုယ်တိုင်ပြီးပါလိမ့်မယ်ဟုတ်ကလားဗျမှန်ပါအဲ့တော့ဒီဆရာသမားများရဲ့ဟောပြချက်နဲ့ကိုယ်ခန္ဓာကိုယ်တဏိတာဒုမို့ကိုယ်တဘုံကလာခဲ့တဲ့အချိန်ပိုင်း ကျက်ပိုင်းအဲ့ဒီမှာကြုံတွေ့နေတာနဲ့ဒုက္ခဟုံဖို့ကိုအဲ့ဒီနေရာမှာချိန်တိုင်းကိုတရားကိုနာသမှာပါလို့ပြောပုဂ္ဂလာဟိုစရာတော့ခိုင်းနေတိုင်းနဲ့မခိုင်းပါနဲ့ဖွာဖွာခိုင်းလာမှာလာရောက်ပြီးဘွားတော့တရားပြီးတော့ဘွားတော့ပြောအဲဒီဘုံဘုံကြော်ရယ်ဒီဒီ ဗျာအေးပါဗျာကိုတရားကိုနာပါဆိုမှကိုတရားလည်းကိုနာမှာပါဟုတ်ဘယ်သူမှမထမ်းတော့မှလို့ကိုတရားလည်းကိုနာတော့မှဆိုတော့ပေါ်လာတယ်ပဲဒီကိုဘွားတော်ပြီးတော့ဒီဘွားတော်ဆက်လာတော့ပြီးဟုတ်ကဲ့ဒီဒီအဲ့တော့ကိုတရားကိုနာသိပါညာပြီးခြင်းလေ ကိစ္စညာသိရင်တော့ကိုကိုယ်တိုင်စဉ်းစားငါဒုက္ခကလွတ်လို့သလားမလွတ်လို့ဘူးလားဟုတ်ကလားမှန်ပါဘူးကိုကိုယ်တိုင်စဉ်းစားစိတ်ဓာတ်ညာနဲ့သွားပေါ့ဟင်ဟင်သစ္စာဟိုတို့သစ္စာညာကိုသိရင်ဒုတညာလို့ခေါ်တဲ့ဆရာသမားများတရားနာခံပြီးကိုတို့နဲ့ပြန်ပြီးချိန်ကပ်ဟုတ်တယ်သစ္စာညာသိရင်ကိုစိတ်ဓာတ်ညာနဲ့ဒီဒုက္ခဟောငါဒုက္ခလိုမြင်နေပြီးပယ်ခြင်းလားမပယ်ခြင်းလားတို့မို့ဆွဲထားမလားလွတ်ထားမလားအဲ့ဒါကိုကိုစဉ်းစား ဟုတ်ကလားဟင်ကိစ္စညာကြတော့လေကတညာကြရင်တော့ကိုကိုယ်တိုင်ဘာဝနာမရညာနဲ့ဘွာကိုယ်တိုင်တွေ့ရမှာတင်တယ်ကွချုပ်ခဲ့တဲ့ကဒီအစွဲသိပြုတ်ပြုတ်လို့ဟိုအစွဲရုပ်ချုပ်တာကိုလေအဲ့ဒါကြတော့ဘာဝနာမရညာနဲ့သွားတုတ်တီတိုင်းသွားမှာတယ်ဗျာကဲသွားတော့ပါမလားတုတ်တီကနေ့တမဆက်ကြတဲ့မှာပါတဲ့သစ္စာဒီပါအကြောင်းဟောတာပါဗျာဟင်မှန်ပါ တတုပဲနေရာတော့တာတာတွေတွေ့နေကြမှာတင်မယ်ဟင်နာဘုံရောက်တော့ဇမဘုံတက်တော့ဟင်ဘယ်ကတော့တော့တော့တွေ့နေမှာပဲဟုတ်ကလားဗျအဲ့တော့မြင်အောင်ကြည့်ပါသာသနာတို့ပါတော့ဟိုသာသနာတော်တွေရောက်လာတဲ့အချိန်ဒါကြည်တိုက်နေမှာလေဟင်ကိုလုံးနေတဲ့လုပ်ပေါ်ကိုတတိနဲ့ကကြည်ုံနဲ့ပြနေတာတင်လေဟိမှန်ပါဗျဟင်ကြည်တာတယ်လာဖို့လူသေးသလား ကိုလို့တဲ့လုံးပေါ်တတိနဲ့ကကြည့်ပါကိုဒုက္ခကိုမြင်ပါလေသူများဒုက္ခကြည့်ရတာလည်းမဟုတ်ပါဘူးဒီဘိုးကြည့်တာကတခြားနေရာသွားကြည့်ရမှာပါကိုဒုက္ခကိုကြည့်တာတော့ကိုလုံးတဲ့လုံးကကြည့်စမှာသိပါတယ်ဟုတ်ကလားဗျာအဲ့ဒါလေးပါလေးလုံလုံဒီတတိချင်းနဲ့ထားကြည့်ရင်ဒီဒုက္ခအကြောင်းသိလာပါလိမ့်မယ်ဟုတ်ကလားဗျာအဲ့တော့သူဘုရားရှင်လက်ထက်တုန်းကအကြောင်းလေးပြောလို့ပေါ့ဗျာ တို့ဖျံပွင့်မိကရှိတာတယ်နဲ့ဗျာရာသကျူပြီမှာရာသကျူပြီရဲ့မိမှာအဲ့ဒီဥပတိတ္တနဲ့ကောတိတာဆိုတဲ့ရွာကြီးနေပါရှိအဲ့ဒီဥပတိတ္တရွာကြီးမှာကဟိုတို့ဝင်ကာတပုံနာကြီးတာရီပုံလေးမကြီးတို့ကသားတယောက်မွေးအဲ့ဒီတို့ပိုင်ဆိုင်တဲ့ရွာကြီးကိုကြောင်းပြွေသူ့နာမည်ကိုဥပတိတ္တလို့မဲ့ဟုတ်ကဲ့ဟုတ်ပါဗျာဟိုဘက်ကလည်းကောတိတာရွာကြီးမှာမွေးရဲ့ ဟိုတထေးကမွေးတဲ့ဟာဟိုလည်းသူတို့ရွာကြီးပိုင်ဆိုင်တဲ့ဟိုအကြောင်းပြီးကောလိတာလိုမဲလိုက်တယ်သူတို့နှစ်ယောက်ကလူငယ်တဲ့တသိန်းချီတဲ့ကဘာတသိန်းအနောမရတိဖရာလက်ထက်လောက်ကတည်းကတငယ်ချင်းနေမိတ်ဆွေတွေအဲ့ဒီကတည်းကသူ့ပန်ခဲ့ပြီးသားတူကလက်ရရန်သူ့ကိုပန်ခဲ့တယ်ဟင်တူကလက်ဝဲရန်သူ့ကိုပန်ခဲ့တယ် ဟုတ်ကလားဗျာမှန်ပါဗျာအဲသုပံပေါ်သုပံဘက်တီဆိုတာပဲသွားသွားချင်းတော့ဟိုမကွာပဲသွားသွားနေကြတယ်မတိမီမဲဟင်ဘယ်နေရာဖြစ်ဖြစ်တပူကမှမတိမီမဲရောက်အောင်လာကြတာဟုတ်အခုလည်းရွာနေချုပ်သက်သူတို့ရောက်တာမှန်ပါရောက်လာတော့ငယ်တွေကသူတငယ်ချင်းတွေဗျာပညာသင်တော့လည်းတငယ်ချင်းတွေဗျာအဲ့ဒါနဲ့ပညာရေးတတ်မြောက်လာဗျာပြီးတော့နှစ်တိုင်းနှစ်တိုင်းတို့လက်ခပွဲတပင်ဆိုတာတို့ဒီတစောင်းမလာပြီးနေခေါ်တာဟုတ်ကဲ့ တဇမူလာကြီးဒီမှာဟိုတို့6စိတ်ထင်တယ်အဲ့ဒါကိုကြတိကာလို့ခေါ်တယ်6စိတ်ကတို့ဘာလို့ခုနှလုံးထင်တယ်ဟိခုနှလုံးလားကျယ်လေးခုနှလုံးလေအဲ့ဒါခုနေသားသမီးနဲ့သက်ဆိုင်နေတဲ့အဲ့ဒါကိုခုနေသားသမီးသူမွန်းတဲ့ချိန်ကခုနေသားသမီးအကျိုးပြုတယ်ဆိုလို့ဟောတာထင်တယ်ဟိဟိတော်သေးလားကြတော့ဖြောက်သိပ်ထွက်ခါသားထင်တယ်ဖြောက်သိပ်မြည်လူတွေဆိုတို့မျောရတာမဟုတ်လားဟုတ်ကလားဗျအေးဖြောက်သိပ်ကအဲ့ခုနေရဲ့ ခုနှလုံးပါတဲ့ကြိုဟာဒုံရှိတဲ့တတ္တဝါတွေနဲ့သက်ဆိုင်နေတွေအဲ့ဒီအချိန်သူငုံတဲ့တယ်တွေတောင်မလာပြီဆိုရင်ပွဲလို့ရတယ်အဲ့ဒါကတိကပွဲလို့ခေါ်ဟင်အဲ့မှာပွဲပြီးပေါ်သွားကြည့်ပွဲသွားကြည့်ဒီကတတိသားတွေကိုဗျအဲမင်းမင်းမင်းသားရဲ့ကဘုံဆိုးဘုံပြောဘုံဒီတဘောကြရင် သူတို့တက်ပြီးစုပြီးဟင်သူတို့နာမည်တတိသားတွေဆိုတော့နာမပေါက်နေတာပေါ့ဗျာဒါအတန်းနေတိုင်းလုပ်နေတာညဒီနေ့ကြတော့လေဒီလိုပဲသွားပြီးတော့ပွဲကြည့် ကွဲကြည့်တော့တပင်ရဲ့အရာသာသူတို့မတွေ့ဘူးအဲ့ဒီတပင်ကိုမျက်စိကလာကြည့်နေတာစိတ်ကတပင်နောက်ကိုရောက်နေတယ်ဟင်နှစ်ယောက်လို့နှစ်ယောက်လို့ဒီလူတွေခုဒီတိုင်းမြန်အနှစ်တရားကြိုင်နာမည်တောင်ရှိမှာမဟုတ်ဘူးသူလည်းတော့သွားတယ်ဥပါရိတာရောလေကောဋိတာလည်းဒီတွေးပဲတွေးနေတယ်ဟာ အခုချိန်မှာရှိနေတယ်နောက်လာမဲ့နှစ်ပေါင်း100ဆိုလူမြင်မို့နေနေတာကနာမည်တောင်ရှိမှာမဟုတ်ဘူးတဲ့သူများတယ်လားငါဟောသူတို့ကိုသူတို့တွေးသူတို့လည်းအခုသာရှိနေတာနောင်တင်ပေါင်းတရားကြသူတို့နာမည်ကြမ်းမာတော့ဟုတ်ဘူးတဲ့အဲ့လိုတွေးမိတယ်ဟုတ်ကလားဗျမှန်ပါဗျအဲ့တော့ပေခြင်းဒုက္ခသူတို့လွတ်ပါမလားလွတ်ပါဘူးဗျအဲ့ဒီပေခြင်းဒုက္ခဒီဘဝကိုလူကျင်လို့မဟုတ်ဘူးလား အဲ့တော့တထေးလိုချင်တော့ဟောတထေးလိုနေပြီတထေးလိုတရားမှမဟုတ်ဘူးလားမှန်ပါဗျာဟုတ်ကလားမှန်ပါဗျာအင်းနတ်တထေးဖြစ်တော့ဟောနတ်တထေးလိုနေနတ်နတ်တထေးလိုတရားမှမဟုတ်ဘူးလားမှန်ပါဗျာအဲ့တော့သိချင်းတရားတွေနေချင်းတရားကုန်ပြီလို့သူတို့သဘောပေါက်လားတဲ့ဟုတ်ကလားဟင်သိချင်းတရားကိုတို့တွေ့ရမှာတဲ့နေချင်းတရားကိုခုံမင်းနေလို့တို့ဖြစ်တာတဲ့ဒီသိချင်းဒုက္ခဟင်မှန်ပါဗျာအဲ့တော့ဒီနေချင်းသမှုရိယနဲ့ ပေခြင်းဒုက္ခကလွတ်တဲ့နေရာကိုတို့ရှာမယ်လို့တော့သိသေးအဲ့လိုဖြစ်လာတယ်ပွဲကြည့်ရင်ပွဲမမြင်တော့ဘူးလေပွဲရဲ့နောက်မှာကြံရင်မဲ့ဟာကိုလှမ်းပြီးသိရင်ချင်းနေလေဗျဟုတ်ကလားမှန်ပါဗျာအဲသူတို့ညာငါအဲ့လောက်တိထိုးပေါက်တတ်တယ်လေမှန်ပါဗျာဒီပွဲကြီးရထားတာဟုတ်ကလားဟုတ်ပါဘူးရှင်းမြင်ဝင်ချင်းမျက်စိချင်းမှာတွေ့နေတယ်ရထားတာမဟုတ်ဘူးဟုတ်ကလားဗျမှန်ပါဗျာအဲတော့ပြန်ထွက်လာတော့ဥပတိတကလည်းစကားပြောဗျာ ဆက်ကျိုးကြီးနဲ့ဗျတငယ်ချင်းဖြစ်သူပေါ်လိတာလည်းစကားပြောဘူးဗျဆက်ကျိုးကြီးနဲ့ဗျပြီးတော့တပင်းပညာကိုဘာမှခုံနေကြသူမတွေ့ခဲ့တဲ့အတွက်ဘာသူ့မှလည်းချခဲ့မိဘူးတဲ့ဗျညောင်းလာကြညံကြတော့ဥပါဒိတာကပြောပြတယ်အဲ့တော့ကိုလိတာကဟာဟုတ်တယ်ငါလည်းဒီလိုပဲဖြစ်နေတယ်အေးဒီလိုဖြစ်တယ်ဆိုရင်တို့ဒီပေခြင်းဒုက္ခကလွန်မြောက်ဖို့ရနေခြင်းဟိုခုံနေတဲ့စိတ်ကလွန်မြောက်ဖို့ရအတွက် တို့ရှားကြရအောင်ဆိုသူတို့ကြွချင်တာမင်းတင်နေမှန်ပါပါရမီကနှိုးတော်လာတာဟိုအဲ့ကကြတော့တို့ဒီလိုဆိုရင်ကတို့ဒီလိုလူဘဝနဲ့နေပြီးတော့ဒီအလုပ်တွေလုပ်နေရင်တော့တို့ဒီပေခြင်းဒုက္ခကလွတ်မြောက်တဲ့နေခြင်းသမှုရိယကိုလွတ်မြောက်ဖို့ရာကိုတို့ရှာလို့ရမှာမဟုတ်ဘူးအဲ့တော့တို့ယဟန်တမျိုးမျိုးဟိုရအောင်ကွာလို့ကြံပြီးကြအဲ့ကြံပြီးပြီးအဲ့ဒီတို့ ရာဇဂျူပြည်မှာရှိတဲ့အဲ့ဒီသိန်းကြီးကြီးဓမ္မာသွားပြီးတော့ပရပိုက်သွားပြီးတော့လုပ်တယ်ပါဠိလိုတော့ပရပိုက်ခေါ်တာပေါ့လေပရိပါဒကဆိုတဲ့ဟိုတို့အေရတိတော်မလုပ်တာကိုဆိုလို့လေဟုတ်ကဲ့မှန်ပါဗျာအဲ့တော့သူတို့ကတော့သာသနာဝင်ယဟန်လို့တော့မဟုတ်ဘူးပေါ့သူတို့ဝတ်ထားတော့တူတူပါပဲမှန်ပါဗျာဟင်ဝတ်ပုံကြီးကြတော့ခွဲရတယ်တို့ရာမများဟိုအနပတ်တို့ဘာတို့ဆိုရင်ပါဘူးလား အဲ့ဒါတည်းဟိုရပိဝုဆုံနဲ့သူနဲ့ပွဲရလို့လေသူတို့ဝုဆုံနဲ့လည်းအဲ့လိုတော့ပွဲဟင်ကျန်တော့အဲ့ပရဘာကြီးဆိုတဲ့ယဟန်လိုပါပဲယဟန်ကျင်ပါပဲအင်အားတိတော်မှုမရှိဘူးအဲ့ဒေဝီဓမ္မသွားကျင်သူတို့ရဲ့ပါရမီကောင်းတော့၃ရက်အတွင်းကိုသိသိတင်တဲ့ပညာတွေအခုတက်လာတယ်ဟင်အဲ့တော့၄ရက်မြောက်ကျတော့ဆရာကြီးဆရာကြီးတို့တတ်တဲ့ပညာ တိတဲ့ကြံလေးသလားကြံလေးကျွတ်တုတ်ပေးပါဦးမရှိဘူးအဲသိန်းကြီးမှာလည်းဒီပုဂ္ဂိုလ်တယောက်ကကထေးသားတွေကြော်ကြတာဟုတ်ဗျဟင်ကြော်ကြတော့သူတို့ကိုမိပြွေလာလာပါတွေလည်းပေါ်နေပြီအဲတော့သိန်းကြီးပုဂ္ဂိုလ်ကြီးကနေပြီးတော့အမ်မင်းတို့ဘယ်မှသွားနေကွာမင်းဒီလိုဖြစ်နေငါလည်းပညာကုန်ဒါအကုန်ပေးပြီးသားပဲမင်းတို့ငါတို့ဒီမှာအတူတူနေကြဆိုရဲဆိုသူကမှန်းသို့တော်သူတို့ကဒီသိချင်းဒုက္ခနဲ့နေချင်းတမှုရရကို သူတို့ကကြော်ကျင်တဲ့ပုဂ္ဂိုလ်တွေကိုအဲ့တော့သိသိကဒီနီးမှမပေးနိုင်မယ်ဟင်ပေရင်ဒုက္ခကိုလည်းကြော်အောင်လုပ်ပေးနိုင်ဘူးနေခြင်းသမှုရိယာကိုလည်းကြော်အောင်လုပ်မပေးနိုင်ဘူးပေတာနီးကိုမပေးနိုင်ဘူးဟုတ်ကလားဗျမှန်ပါဗျအဲ့တော့သူတို့လိုက်ရှာကြအောင်ပဲဆိုတော့ဒီသမှုရိတ်တကျုံလုံးလိုက်ရှာတာပဲလေအဲ့တော့ဘယ်နေရာသွားသွားဘယ်အဖြစ်သမဏရဲဆိုလိုက်မေးသူတို့မေးတာဖြေနိုင်ဘူးဟင် သူသူတို့မေးတာလည်းဒီကပြန်ဖြေလာခဲ့ရတာကြီးတယ်ပဲအဲ့တော့ဘယ်မှလိုက်ပြီးတော့နောက်ဆုံးတော့အဲ့ရာဇယုတ်ဒီပြန်လာပြန်လာပြီးသူတို့တကယ်ချင်းတယောက်မင်းကအရင်ခုနတို့လိုအဲ့ဒီလူမြောက်မှုကိုရနေတဲ့ပုံကိုတွေ့ရင်ငါ့ကိုပြောပါငါကအရင်လူမြောက်မှုကိုရနေတဲ့ပုံကိုတွေ့ရင်လည်းငါမင်းပြောပါမယ်ဆိုတော့ကတိကဝနဲ့သူတို့နှစ်ပါးနေကြတယ်ဟင်မှန်ပါဗျာအဲ့ဒီချိန်မှာတို့ဘုရားရှင်ကလည်းဟိုတို့ဟောပေါ့ ပထမဝါကတို့မိဂရာဝမှာဆိုတာလေအဲ့ဒီဝါကျုပ်ပေးရတို့ရာဇယူကိုကြွလာတယ်ပန္နဝတောင်ကြီးမှာနေတော့ကတည်းကဘိမသာရမင်းကအလောင်းတော်တုန်းကတည်းကသူကြီးညိုတာဟုတ်ဗျအဲ့ဒီချိန်ကတည်းကပင့်ထားတယ်အဲ့ဒီတုန်းကတည်းကဖျားဖြစ်ခဲ့ရင်ဒီကိုကြွပါဆိုတဲ့ခတိကကိုကြောင့်အဲ့ဒီကိုကြွလာတယ်အဲ့တော့တို့ဘိမသာရမင်းကြီးကလည်းအဲ့ဒီသူ့ရဲ့ဝေလို့ဆိုတော့ဝါတော်ကြီးပေါ့လေအဲ့ဒီဝါတော်ကြီးကိုသူ့ ကျောင်းဖြစ်နေလှူလိုက်ပြီသူ့ပိုင်လည်းဥယျာဉ်ကြီးပေါ့လေဝါတော်ဥယျာဉ်ကြီးပေါ့အဲ့ဒါကိုဝေလူလို့ခေါ်ဝေလူနာကဝါတော်ကြီးဟုတ်ကလားမှန်ပါဗျာအဲ့ရဟိုတို့ထိတ်ငင်တဲ့နေရာပေါ့လေတိတ်ဆိတ်တဲ့နေရာပေါ့လေအရင်မိုးထားတဲ့အတွက်အေးချမ်းတဲ့နေရာပေါ့လေအဲ့ဒီနေရာလေးလူတော်တော်ဘုရားရှင်ကလည်းအိမ်မှာကရင်သုံးပြီးတော့အဲ့ဒီအချိန်မှာယဟန္တာကဘုရားကလွယ်လို့ရှိရင်6ကြိတ်ရှိနေပြီတေဇာဝကိငါဦးရဲ့ တို့ရသသရူသားနဲ့တော့55အုပ်ထင်တယ်မှန်ပါပါအဲ့ရှိနေပြီဟုတ်ကလားအဲ့ဒီနောက်မှတို့တတိယကတို့ဟာလာဘာဒဝကိနီနုံသုံးကြိတ်ထင်တယ်ဟဲ့ဒါပြီးတို့ဟိုဘက်ကဘာတို့ဥရုဟိုနဒီကတပါတို့ဂရာကတပါတို့ဆိုတဲ့ယသိညီအောင်ရှင်းတစ်ထောင်ထင်တယ်ဟဲ့အဲ့ဒါရှိနေပြီအဲ့ဒီချိန်မှာသူ့သူ့နေရာနဲ့သူတာဝနာပြုတ်နေတော့တရားကြိုးမှာကြတာကအပ္ပတိကြတယ်ဟင်မှန်ပါဟင် သူ့သူ့ခရဆရာကိုသူ့သာသနာလိုက်ပြုကြရတာလေဘုရားရှင်ရဲ့သုံးမကိုအကုန်လုံးကိုဒီအောင်လိုက်ပြီးဖြန့်ရတာဟုတ်ဗျအဲ့တော့သွားရောရှင်အတတိယလည်းတို့ရာဇဂျူပြီးတဲ့ကိုသုံးခါသုံးခါတော့အဲ့ဒီဥပတိတ်သားတို့နေတဲ့ကျောင်းသင်္ကန်းရှိရနေကြွားဟောအဲ့တော့သူတို့ဒီပေခြင်းတရားကိုနိုင်ထားတဲ့ပုဂ္ဂိုလ်ကနေခြင်းတရားပယ်ပြီးသားထင်တယ်မှန်ပါပါဟင် အဲ့တော့နေခြင်းတရားအတွက်လည်းခုံမေးစရာမရှိတဲ့အတွက်ငါငါအတွက်လို့သူရှိပါအောင်မလားရှိပါဘူးဘာလို့သူ့မှာအိမ်လေးပြက်ဘူးငါဘူးလို့သိရှိလာရင်အိမ်လေးပြက်မှာပေါ့အဲ့တော့အတတိကတော့အိမ်လေးကောင်းတာဟုတ်ကွသိပြီးတော့လည်းလောဘမရှိတဲ့ပုဂ္ဂိုလ်တော့ကဟောရှိပါအောင်မလားရှိပါဘူးအဲ့တော့သူ့မှာပူပန်ကင်းတော့သူ့စိတ်ကလေး သူ့ရဲ့မျက်နှာဟာလာကြည့်ရသလိုနေမှာပေါ့ကွမှန်ပါပါဟင်ကိရိတာကြီးတဲ့မျက်နှာကြည့်နေကြည့်ရသလိုနေမှာပေါ့ကွအဲ့တော့သူ့ရဲ့သွားပုံလာပုံလှုပ်ပုံရှားပုံကြည့်ပြီးတော့တို့ဒီဥပဒိတာကဒီပုဂ္ဂိုလ်ဟာလွံ့မြောက်ရေးကိုရလာတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဟုတ်ကလားဗျမှန်ပါပါအဲ့တော့မြင်တော့လိုက်သွားအဲ့တော့တို့ဒီမျိုးထဲမှာမေးလို့ချင်းမတင်တော်ဘူးဆိုတော့သူ့ကိုမျက်ချင်မပြလိုက်သွား အဲဝိပါဒအဝချင်းအတတိရလည်းဆုံးခံပြီးတော့မြို့ပေါက်ထွက်တင့်တော်တဲ့နေရာကျသူတပားပါတွေဆုံးဖုံးပြီးမလို့နားလိုက်တဲ့ချင်းဟုတ်ကလားဗျာအဲ့ဒီမှာဥပါဒိတာကသူ့ပါလာတဲ့တည်ရွယ်လေးခင်းပြီးဟင်တရားဆုံးသားမလို့တခါတို့ပါတော့ရေခရားကရေလေးကပြီးလက်ဖေးရေလေးဖေးပြီးတော့ရေလေးကပြီးအဲ့ဒါပြီးတော့ဆုံးဖုံးပြီးလည်းပြီးရောအရှင်ဘုရားအရှင်ဘုရားတို့ရဲ့အိမ်တွေကကြည်လင်လာပါလား အရှင်ဘုရားတို့ရဲ့စိတ်နေစိတ်ထားကိုရှင်ဘုရားတို့ဘုံမူရာကြည်တာနဲ့တပည့်တော်တို့ခံမလို့ရပါတယ်အဲ့တော့အရှင်ဘုရားဘသူအကျင့်ကိုကျင့်ပါတယ်ဘယ်ဘုရားရဲ့ဝါရကိုနှိမ့်သက်ပါတယ်အရှင်ဘုရားရဲ့ဝါရကဘာလဲလို့မေးအဲ့တော့အာတပိယကြီးတော့ဒီပုဂ္ဂိုလ်ရာပြပိုက်ပဲဆိုဘာသာကြားပေါ်လေဒုက္ခနဲ့ပြောရင်တော့ဘာသာကြားပေါ်အဲ့တော့ဘာသာကြားတို့မြည်ဒီမှာဘုရားတရားတော်ကိုယုံမှမဟုတ်တဲ့အတွက် ငါပြောလို့မသိတော့ဘူးလို့သူယူဆအဲ့တော့ငါကခုမှယဟန်ဖြစ်တာမကြသေးဘူးတရားလည်းများများမဟောနိုင်ဘူးလို့ပြောတာအဲ့တော့ဥပါဒိတာကရှင်ဘုရားဒီပါဠိဘာသာတွေတရားဝကြတွေအနေထားမှန်မှုမမှန်မှုကိုမသိပါပါနဲ့ဗျာတဲ့တရားနဲ့ပတ်သက်တဲ့အဓိပ္ပာယ်ဒီလူရင်းလောက်တတိတော့ပြောပြပါတိုက်တွန်းနိမှန်ပါဗျာအဲ့တော့တိုက်တွန်းတော့သူကပြောဘုရားရှင် တို့ဘုရားရှင်ကတို့ပါတော့ပါတော့ဤပထမဟိတုပါဘဝတိတာဟိတုတထကတောပေါ်ကြဒါကပါလို့ပြောတာပေါ့ဗမာတို့တော့ဖြစ်လာတဲ့ဖြစ်ပေါ်လာတဲ့အကျိုးတရားတို့ဒီဒီမှာအကြောင်းကင်းလို့ဖြစ်တာတခုမှရှိဘူးတဲ့ဒါလေးထင်တယ်မှန်ပါပါဟင်ဒါကတပိုင်းမှာပဲဖြစ်ပေါ်လာတဲ့အကျိုးတရားတို့ဒီဒီအကြောင်းကင်းရဖြစ်တာဘာမှမရှိဘူးတဲ့ဒါနံပါတ်1 ဟုတ်လားအဲ့တော့ဘုရားဒုဘုရားကျင်ကအဲ့ဒီအကြောင်းတရားကိုလည်းဟောတယ်တဲ့အဲ့ဒီအကြောင်းတရားရဲ့ချုပ်ချင်းကိုလည်းဟောတယ်ဒါလေးဖြေလိုက်တာလေအဲ့ဒါလေးဖြေတော့သူကဟိုပါရမီရင့်ကျက်နေတဲ့ပုဂ္ဂိုလ်ဗျာအကျိုးတရားတို့မြည်ပြီးအကြောင်းကင်းလို့မဖြစ်ဘူးဆိုတဲ့ဒီစကားလေးသုံးတာလို့သွားတာမှဖြစ်နေပြီဟင်ဟင် သူ့အစွဲလေးအစွဲစိတ်ကလေးပြတ်သွားပြီထင်တယ်မှန်ပါအစွဲရုပ်တွေရောက်သွားပြီထင်တယ်မှန်ပါပါဟင်အပြတ်နေရာကိုတတိဂျားခံထိုးလိုက်လို့ရှိရင်ချုပ်သွားမှာပေါ့ကွဟင်သူတို့တို့ခန္ဓာမှာချုပ်ပြီးပြအော်လာဖြည့်ပြီးပြဖြည့်ပြီးပြဖြည့်ရတယ်နဲ့ဖြည့်ပြီးပြပြက်ပြီးဖြည့်တယ်နဲ့အဲ့ဒီအပြည့်ကြားမှာသူချုပ်ကြမှုရှုမှမို့အစွဲရုပ်ကိုအစွဲစိတ်ကိုပယ်လိုက်လို့ဒီအစွဲရုပ်အပြည့်ရုပ်ကနေပြီးတော့ရှေ့ကိုဖြည့်ရုပ်ပြမဖြစ်ခင်ကို ဘယ်လိုချုပ်ကြောက်သွားရင်မဲ့ဆိုတာဒါမဟုတ်ဘူးလားအဲ့တော့ဒါပါအဲ့ဒီမှာဖြစ်တာဗျအဲ့တော့သူကဒီအကျိုးတရားတို့မြည်ဒီမှာအကြောင်းကင်းလို့မဖြစ်ဘူးဆိုတာနဲ့သောတာပန်ဖြစ်နေအဲ့တော့အကြောင်းတရားတို့ရဲ့အကြောင်းကံကိုလည်းတို့ဘုရားရှင်ကဟောတယ်အကြောင်းရဲ့ချုပ်ချင်းကိုလည်းဟောတယ်ဆိုတော့ဆက်ဟောမယ်လို့တော့အရှင်ဘုရားတော်ပါတော့ဗျာနားပါပါလေဗျာအရှင်ဘုရားမောပါလိမ့်မယ်ဗျာဟင်ဉာဏ်ဘလောက်ကြီးရောကြီးပါရဲ့ဗျာဟင် စကားလေးတစ်ခုနဲ့သောတာပန်ဖြစ်သွားတယ်ဟုတ်ကလားဘာဖြစ်လို့တော့သူကသိစညာဆိုရင်ဒုက္ခကိုသူတို့သိနေပြီထင်တယ်ဟုတ်ကလားဟင်ပေခြင်းရဲ့ဒုက္ခဖြစ်တဲ့နေခြင်းရဲ့သမှုတွေကသူတို့သိနေတယ်ထင်သိစညာသူတို့ဒါကိုမရုပ်ပေးရမယ်ဆိုတဲ့ကိစ္စညာကို तू သိမနေဘူးလားသိနေပါဘူးအဲ့တော့သစ္စာနဲ့ကိစ္စသိနေတဲ့ပုဂ္ဂိုလ်ကတဘလောက်တွေ့တွေ့တယ်ဟင်ကတခဲရမှာလား ခဲရင်မောင်ဗျာအဲ့တော့တို့ရေးကြည့်တာဒါလူရင်းပြောတာပါဗျာအဲ့တော့တို့မှလည်းပဲဒီတိုင်းပဲလေရေးကြည့်တာကတရတော့ကိစ္စပြီးဖို့ရေးကြည့်တယ်ကိစ္စပြီးဖို့ရတော့သစ္စာပြီးဖို့တာ၍ရေးကြည့်တယ်ဟုတ်ကလားဗျာဘယ်လိုပြနေမှာပေါ့ဒီမိထိုင်ထွက်ရ9မိနစ်တာလူတော့ဒီသူ့လား တမီးလူကျတော့ထွက်တော်မီဟင်မင်းကြီးတော့ထွက်ပြီအဲ့ဒီတော့မင်းပဲမှာတော့ဟိနော်မင်းကမင်းဟာမတည့်ဘူးကွာဟင်အဖွား9မိနစ်ရဲ့အဖွားရဲ့အဖွားဘယ်လိုတို့ဟင်အဖွားမေးလို့မရတော့ဘူးဟင်အဖွားဘယ်လိုလိုတော့တို့ သူ့ကိုလည်းကိုပေးပဲတယ်ဒီကလာဒီကလာဟိုဒိုလည်းမမိန်တာတော့လို့ဖွာပြန်ပြီးကူညီတော့ရတာဗျဟင်ဒိုလည်းမမိန်တာတော့ဘူးဗျဟောဘာပြောလို့ပြောမှမသိလို့ဖွာပြန်ပြီးကူညီတော့ရတာဟင်အဲ့တော့တို့မှလည်းအဲ့ဒီကတညာဆိုတဲ့တစ္ဆာဆိုင်ဖို့တဲ့ ကိစ္စညာနဲ့သစ္စာညာကိုသိအောင်ကြိုးစားကျေနာကြဆိုကြသာဓုသာဓုသာဓု